ခန်းကြီး6အငယ်1မှ14ထိုနေ့ညမှာရှင်မြင်းသည်ဆက်တော်ခေါ်၍မပြောနိုင်သောကြောင့်နန်းတော်မှတ်စာကိုယူခဲ့ဟု မိန်တော်မူ၍ရှေ့တော်၌ဖတ်ရကြ၏ရှင်မြင်းအာရွှေရုကိုလှုပ်ကြံမိဟု ရှာကြံသောနန်းတော်မိမဆူတကဆောက်နှစ်ယောက်ဘိကတန်နှင့်တေရက်အကြံကို မော်တကဲဖော်ပြကြောင်းကိုတွေ့လျင် ရှင်မြင်းကထိုအကြံကိုဖော်ပြသောကြောင့် မော်ဒကဲအားအဘယ်စုအဘယ်အရာကိုပေးပြီနည်းဟုမေးတော်မူသောအထံတော်၌ခစားသောကျွန်တော်တို့ကအဘယ်စုကိုမျှပေးတော်မမူပါသေးဟုပြန်လျှောက်ကြ၏ရှင်မြင်းကလည်းတတိုင်းတွင်၌အဘယ်သူရှိသနည်းဟုမေးတော်မူလျင် ဟာမန်သည်မိမိလုံနှင့်သောလဲဆွဲချတိုင်၌ မော်ဒကဲကိုလဲဆွဲချရမည်အကြောင်းနန်းတော်ပြင်တိုင်းတွင်သို့ဝင်မိသည်ဖြစ်၍ရှင်မြင်းဤကျွန်တို့ကဟာမန်သည်တိုင်းတော်တွင်၌ရှိပါ၏ဟုရှောက်ကြသောအထဲသို့ဝင်စေဟုမိန်တော်မူ၏ဟာမန်သည်ဝင်လျင်ရှင်မြင်းကရှင်မြင်းချီးမြှောက်လိုသောသူ၌အဘယ်သို့ပြုတင်သည်ဟု မေးတော်မူလျင် ဟာမန်ကငါမှတပါရှင်မြင်သာ၍ချီးမြှောက်လိုသောသူတစုံတယောက်ရှိနိုင်သလိုဟု စိတ်ထဲမှအောင်းမေးလျက်ရှင်မြင်းချီးမြှောက်ခြင်းငှာအလိုတော်ရှိသောသူအဖို့ရှင်မြင်းဝတ်ဆင်တော်မူသောမင်းမြောက်တစားရှင်မြင်းစီးတော်မူသောမြင်းတော်ဆောင်းတော်မူသောရာဇသရပုကိုယူခဲ့၍ထိုတစားတော်နှင့်မြင်းတော်ကိုဘုံချီသောမူတော်မတ်တော်တပါး၌အပ်ပြီးမှရှင်မြင်းချီးမြှောက်ခြင်းငှာအလိုတော်ရှိသောသူကိုထိုအဝတ်တစားတော်နှင့်ဝတ်ဆင်စေ၍ မြင်းတော်ကိုစီးစေပြီးလင်မြို့တော်လမ်းမ၌ဆောင်တော်လျက်ရှင်မြင်းချီးမြှောက်ခြင်းကအလိုတော်ရှိသောသူ၌ဤသို့ပြုရသည်ဟု သူရှိမှကြွေးကြော်ပါစေဟု ရှင်မြင်းအားပြန်လျှောက်လေ၏ထိုအခါရှင်မြင်းကတင်ပြောသည့်အတိုင်းအလျင်မြန်သွား၍အဝတ်တစားနှင့်မြင်းတော်ကိုယူပြီးလင်ယူရအမျိုးသားနန်းတော်တကမူမော်တကဲ၌ပြုလော့ သင်ပြောသမျှတွင်တစုံတစ်ခုမျှမလက်စေနှင့်ဟုဟာမန်အားမိန်တော်မူ၏ထိုအခါဟာမန်သည် အဝတ်တစားတော်နှင့် မြင်းတော်ကိုယူ၍မော်ဒကဲကိုဝတ်ဆင်စေပြီးလျှင်မြင်းတော်ကိုစီးစေသဖြင့်မြို့တော်လမ်းမ၌ဆောင်သွားလျက်ရှင်မြေချီးမြှောက်ခြင်းဟာအလိုတော်ရှိသောသူ၌ဤသို့ပြုအပ်သည်ဟု သူရှိမှကြွေးကြော်၏ တို့ပြီးမှမော်ဒကဲသည်နန်းတော်တကားသို့ပြန်လာ၏ဟာမန်မူကားညှီးတွားလျက်ခေါင်းကိုခြုံလျက်မိမိအိမ်သို့အလင်းမြန်သွားပြီးလျှင်မိမိ၌ဖြစ်လေသမျှကိုမယားစီရဲ့နှင့်အဆွေခင်မွန်းရှိသမျှတို့အားကြားပြောလေ၏မယားစီရဲ့နှင့် ဟာမန်၏အဆွေပညာရှိတို့ကလည်းကိုရောရှုံးဆရှိသောမော်ဒကဲသည်ယူရမျိုးမှန်လျင်ကိုရောသည် သူ့ကိုမနိုင် သူရှိမှဧကံအမှန်ရှုံးရမည်ဟု ပြန်ပြောကြ၏ထိုတို့ပြောစဉ်တွင်နန်းတော်မိမဆိုးတို့သည်လာ၍ဧတထာပြင်ဆင်သောပွဲသို့ဟာမန်ကိုအလင်းမြန်ခေါ်သွားကြ၏